တွေကိုတက်တက်ထည့်ပြောတာပေါ့ပြောတာကဘာကြောင့်ပြောတာတော့ဆိုတော့ဦးဇင်းတို့ဒီတမညပလတုတ်တံမှာဘုရားရှင်ကဒီဟိုဉာဏ်နေကအကျိုးပေါ့နော်တရားကိုဟောတဲ့အပိုင်းမှာဒီနိဗ္ဗာန်ကိုအရင်ခွာဖို့ဟောတယ်နိဗ္ဗာန်ကိုအရင်အရင်ခွာဖို့မဟုတ်ပေါ့နိဗ္ဗာန်တရားတွေခွာတဲ့အခါမှာတမာရီဖြစ်တယ်ပြီးတဲ့အခါကျမှဘုရားရှင်ကပါဆက်ဟောတယ်ဆိုတော့ဒီပထမဇန်ဒုတိယဇန်တတိယဇန်ဆိုပြီးတော့ထက်ပိုင်းကိုဆက်ဟောတော့ အဲ့တော့အဲ့ဒီပန်ရာကြည့်မယ်ဆိုတော့ခုနပိဋိပမောနိဝရဏတွေကွာမှာပိဋိပမောဇဖြစ်မယ်ပိဋိပမောဇဖြစ်မှာဒီတမာရီဖြစ်မယ်ဘယ်လိုလဲပြောပေါ့ပတ္တတိဆိုတဲ့ငြိမ်းချမ်းမှုတွေဖြစ်မယ်ချမ်းသာမှုတွေရလာမယ်ဟော ပြီးတဲ့အခါတမာရီဖြစ်ဒါကတော့ဖြစ်စဉ်အဲဖြစ်စဉ်ကနိဝရဏမကွာဘဲနဲ့ပမောဇမဖြစ်နိုင်ဘူးဒါကဖြစ်စဉ်ကိုဟောတယ်သို့တော့ ခုနဇံရင်္ဂါတွေပေါ့ဇံရင်္ဂါတွေကဒီနိဗ္ဗာန်တရားတွေကိုဇံရဇံရနိဗ္ဗာန်တရားပေါ့ခုနဝိတ္တဆိုလို့ရှိရင်ကျွန်တော်တိဏမိတ်ကိုပယ်ပါတယ်ဆိုတာမျိုးပေါ့ဒါကကျတော့ဇံရင်္ဂါရဲ့သူ့ရဲ့လုပ်ငန်းကိုဟောတာခုနရှေ့ကဟောတာကဖြစ်စဉ်ကိုဟောတယ်ဒီနောက်ပိုင်းပြောတာကလုပ်ငန်းကိုဟောတယ်ဥပမာဇံရင်္ဂါတွေဖြစ်လာလို့ရှိရင်ဇံရင်္ဂါ၅ပါးတမာရီဖြစ်လာပြီပေါ့တမာရီဖြစ်တဲ့အခါဇံရင်္ဂါကအားကောင်းလာဇံရင်္ဂါ၅ပါးအားကောင်းလာတဲ့အခါမှာအဲ့နိဗ္ဗာန်တရားတွေကိုသူ့ကြတော့ ဒီဇိုင်ငါကနိဂုဏတရားကိုပယ်ခွာနိုင်တယ်ဆိုတော့ဇိုင်ငါရဲ့လုပ်ငန်းပိုင်းပေါ့လုပ်လုပ်ငန်းကိစ္စပေါ့သူကလုပ်ငန်းကိစ္စကိုဟောတဲ့အပိုင်းဒါကြောင့်မလို့ဦးဇင်းတို့ဘလို့ယောဂီတယောက်ကနားလည်ခြင်းတယ်လို့မေးလို့ရှိရင်ရှေ့ကတော့ဥမာဆိုကြပါစို့ဦးဇင်းတို့ဒါကြောင့်မလို့ခုဒီတုတ်တန်တော်တော်များများလုပ်ငန်းဝင်ကိုဟောတဲ့တုတ်တန်ပါဆိုကြပါစို့ခုမာသိပရဏတုတ်တန်ထင်ရှားတဲ့တုတ်တန်ကျန်တဲ့တုတ်တန်တွေထိုးတူပါပဲခုနတမညာဖလတုတ်တန်ဆိုတာနိဂုဏတရားတွေကိုဖဲထားရမယ်ဆိုတာဒါ အတူတူပဲအဲ့တော့ဒီမာသိပ္ပဏသုဒ္ဓံကိုပဲတခါကြီးဒီကမကြီးပြန်ကြည့်ကြည့်ပြီးတော့ပြန်ကြည့်ကြည့်ပြီးတော့အဲ့မှာဗါတယ်တော့ကာယေကာယ ानु ပတ္တိဝိရတိအာတာပိသမ္ပဇာနောတတိမဝိတယလောကေပိဇာတော်မနတအဲ့မှာဟိုဦးဇင်းရှေပိုင်းကဟောခဲ့တဲ့ရှိရမယ့်အင်္ဂါထဲမှာအာတာပိသမ္ပဇာနောတတိမထားခဲ့တော့နောက်သူကပယ်ရမှာတခါလေးထည့်ဟောတယ်တရားအထုတ်တော့မယ်ဆိုရင်ဝိနည်းလောကေပိဇာဒေါမနတံ တဲ့ဝိနေယပယ်ဖြောက်ထားရမယ်ဘာတွေကိုပယ်ဖြောက်တာဒီဥပါဒနဲ့ခန္ဓာအပေါ်မှာအဘိဇ္ဇာနဲ့ဒေါမနတာကိုပယ်ဖြောက်ထားရမယ်လို့ဒီလိုပြောတာအဲ့တော့တရားအမထုတ်ခင်တည်းကသူကဒီအကျမ်းသားကြီးပေါ့ဒီနိဝရဏအကျမ်းသားကြီးပေါ့ဘိဇ္ဇာဒေါမနတာဆိုတဲ့ကာမိဇ္ဇနာဗျာပါဒဆိုဒါတွေကိုသူကခွာထားခွာပြီးတော့မှဒီကမ္မဋ္ဌာန်းအာယုံကိုမိမိကယောဂီကနှလုံးသွင်းလို့ရတယ်အဲ့နှလုံးသွင်းနေကမ္မဋ္ဌာန်းအယုံကိုမိမိကနှလုံးသွင်းနေနှလုံးသွင်းနေအဲဒီနိဝရဏတွေကကွာလီကွာလီနိဝရဏကွာလီတမာရီကအားကောင်းလာလီပေါ့ဒါက तू ဟာဒီဖြစ်စဉ် မိမိကကမ္မဋ္ဌာန်းကိုကြိုးစားအထုတ်တယ်ခုနတတိဝရိယဆိုတဲ့အင်္ဂါ၃ပါးနဲ့လည်းမိမိမှာရှိနေတယ်ဒီဘက်ကဗိဇ္ဇာဒေါမနတာဆိုတဲ့အကျဉ်းသားတိကိလေသာတွေကိုလည်းမိမိကခွာပြီးတော့ကိုယ်ရောစိတ်ကိုအေးချမ်းချမ်းနဲ့အာထုတ်လာအာထုတ်လာအာထုတ်လာရင်ဒီနိဝရဏကတဖြည်းဖြည်းနဲ့သူဟာဟိုဒီဘာဝနာရဲ့စွမ်းရည်ကြောင့်ပေါ့နိဝရဏတွေကွာလာမယ်နိဝရဏကွာလာတဲ့တပြိုင်တည်းတစ်ဖက်ကတမာရိယလေးနိဝရဏလျှော့ကြလေးလေးတမာရိယအားကောင်းလာလေးနိဝရဏလျှော့ကြလေးလေးတမာရိယအားကောင်းလေးနဲ့တမာရိအားကောင်းလာမယ်ဒါက ဒါဥစဉ်တို့တကယ်ဖြစ်စဉ်ပေါ့အဲ့လိုဖြစ်လာလို့တမာရီအကောင်းလာပြီဆိုတော့မှခုနဇိုင်ငါထင်ရှားလာပြီဇိုင်ငါထင်ရှားလာမှဒီသူတို့ရဲ့ဇိုင်ငါတွေရဲ့လုပ်ငန်းကိုပြောပါဆိုမှဝိတက်ကဘာကိုပဲတယ်ဝိဇာရကဘာကိုပဲတယ်ပိဋိကဘာကိုပဲတယ်ဒုက္ခကဘာကိုပဲတယ်ဧကဂရကဘာကိုပဲတယ်ဆိုပြီးတော့တမာရီကပေါ့တမာရီကဘာကိုပဲတယ်ဆိုပြီးဒီလိုသွားတာအဲ့တော့သဘောကျမှာတော့ဦးဇင်းတို့ဘယ်တာကအကျိုးလဲလို့ဘယ်တာကအကြောင်းလဲလို့မေးရင်ဘာဝနာလုပ်ငန်းကအကြောင်းပဲ ဘာဝနာလုပ်ငန်းကိုလှုပ်လာလို့ရှိရင်နိဝရဏတွေကွာလာပါပဲအဲနိဝရဏကွာလာတဲ့ဒီပိုင်းနဲ့နိဝရဏကင်းလို့တမာတိဖြစ်တယ်နိဝရဏရှိနေရင်တမာတိမဖြစ်ဘူးအဲ့တော့အလုတ်ကြောင့်နိဝရဏကွာတယ်နိဝရဏကွာလို့တမာတိဖြစ်တယ်လို့ဒီလိုသဘောကြရအောင်တကယ်ကြီးနည်းနည်းလေးသဘောပေါက်လာမသိဘူးအမှဖျက်သဘောပေါက်ပါတယ်ဖျက်အဲ့တော့ဒီနိဝရဟိုကနိဝရဏကိုခွာတယ်လို့ပြောခြင်းကသူက ဟိုလုပ်ငန်းကိစ္စတွေကိုပြောတာပါမှဆိုကြပါစို့ဝိတက်ကဘာလုပ်ငန်းလုပ်လဲဝိဇာရကဘာလုပ်ငန်းလုပ်လဲဆိုတဲ့လုပ်ငန်းကိစ္စကိုပြောခြင်းဖြစ်ပြီးတော့တကယ်အားထုတ်လို့ဖြစ်စဉ်ကတော့ဒီဘာဝနာလုပ်ငန်းဝင်ကိုမိမိကစတဲ့တည်းကတတိဝရိယဆိုတဲ့အင်္ဂါသုံးပါးနဲ့ညီးပြီးတော့ဒီကာမိဇန္နာဗျာပါဒတွေကိုမိမိကဖယ်ခွာပြီးတော့ကမ္မဋ္ဌာန်းကိုအားထုတ်လာရင်လုပ်ငန်းဝင်အရာတော့ဒီဘာဝနာရဲ့စွမ်းရည်ကြောင့်និဝရနဲ့တပြည့်ပြည့်အားပြောပြီးတော့ကွာသွားမယ်និဝရကွာလာတဲ့အမျှပိဋိပမောဇာတွေဝင်လာမယ်ဒါဘုရားဟောတက်ရိုက်ပေါ့ ဘာမပိဋိပါမောဇ္ဇတွေဖြစ်လာမယ်ပြီးတော့ပတ္တတိဖြစ်လာမယ်ကိုယ်စိတ်တွေအေးချမ်းလာမယ်ပြီးတော့ဒုက္ခဖြစ်တော့ပြီးတော့တမာရိရမယ်ပေါ့ဒါကဖြစ်စဉ်နဲ့ဟိုဟိုတကယ်လုပ်ငန်းခွင်မှာလုပ်ငန်းခွင်မှာဖြစ်စဉ်ပေါ့နော်အဲ့လိုတွေသဘောကျပြီနားလည်ရမယ်နော်တင်ပါဗျာဟိုအဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့ဗျာဒီဟိုတမထယာနိကသမားဒီဇန်အင်္ဂါရီရအောင်အရင်ရှုပြီးတော့မှဒီဇန်ရဲ့ဆွမ်းအားနဲ့နိဝရဏတရား၅ပါးကိုခြေဖြတ်ပြီးတော့ ဝိပဿနာယာနိကသမားသည်ဒီညောရတရား၅ပါးကိုတဖြည်းဖြည်းချက်ဖြည့်ပယ်ဖြတ်ပြီးတော့မှအဲဇန်ဇန်ဘက်ကိုရအောင် ကုရတယ်လို့ကျင့်တယ်လို့အဲ့လိုမျိုးဆိုရင်မှန်ပါလားမှားပါလားဗျာဒီကိနည်းလေးပြန်ပြီးတော့ပြောကြည့်ပါဦးတင်ပါဗျာဒီတပည့်တော်သမထယာနိကနဲ့ဝိပဿနာယာနိကနှစ်ပိုင်းရှိတဲ့အခါမှာသမထယာနိကကြင်ကြံတဲ့သမထယာနိကကိုဦးစားပေးတဲ့သူစီသူကဇန်အင်္ဂါရီရအောင်ကြင်ကြံ အားထုတ်ပြီးတော့မှဒီဇိုင်ငါရဲ့အစွမ်းနဲ့ဒီဒီဘက်ကနိဝရဏတရား၅ပါးကိုခြေဖြတ်တယ်လို့ပြောပြီးတော့ဒီဘက်ကဒီဝိပဿနာယာနိကဝိပဿနာကိုအားပေးတဲ့ကြင်ကြံတဲ့သူဒီနိဝရဏတရား၅ပါးကို တဖြည်းဖြည်းပယ်ဖြတ်ပြီးတော့မှဒီဇိုင်ငါဘက်ကိုပြန်ပြောင်းတယ်အဲအဲ့လိုမျိုးပြောလို့ရပါသလားဖေ။သူကဒီလိုတော့ရှိရခိုင်ပထမဆုံးနည်းလေးနားလည်လဲအောင်ပြောမယ်ပေါ့နော်။ အဲ့တော့ဒီသမရယာနိကသမတော့ဒါရှင်းတာပေါ့တကယ်ဒီဟိုဇံရပြီဆိုရင်ဇံကားလေးထင်ရှားလာတယ်ဇံကားလေးထင်ရှားလာရင်ဆိုင်ရဆိုင်ရဒီဇံအင်္ဂါတရားတွေကသူနဲ့ဆိုင်တဲ့နိဗ္ဗာန်တရားတွေကိုဒါလည်းပယ်ခွာပြစ်တာပေါ့နော်ပယ်ခွာပြီးတော့သူကဒါဟိုရှေ့ဆက်ပြီးတော့သွားတာဒါကတော့ရှင်းတယ်အဲ့တော့သမဏယာနိကသမမဟုတ်ဘဲနဲ့ဝိပဿနာယာနိကတနည်းအားဖြင့်ဒုက္ခဝိပဿနာယာနိကသမဆိုကြဆိုသူကလည်းပဲဥပ္ပဆရာသမารီတော့သူရအောင်ကြိုးစားရတာဟုတ်ကဲ့ အဲ့တော့အဲ့ဥပဇာနာတမာရီခိုက်မှာလည်းပဲသူကခုတုံးကဥစဉ်ဒီဇံမကူးခင်ပိုင်းနေမှာပြောတယ်ဥပဇာနာတမာရီခိုက်မှာလည်းဇန်ငါကထင်ရှားဖြစ်သို့တော့သူကအာမကောင်းတာပဲရှိသူလည်းဇန်ငါထင်ရှားဖြစ်ဆိုတော့အဲ့ဥပဇာနာတမာရီခိုက်မှာပေါ့ဒီဝိပဿနာကိုတက်ရိုက်သွားခြင်းနဲ့သူတော်ကောင်းတွေဥပဇာနာတမာရီခိုက်မှာလည်းဒါဇန်ငါတွေဖြစ်တဲ့အတွက်ထိုဇန်ငါတွေကနိဗ္ဗာန်တရားကိုပယ်ရှားသွားမှာဖြစ်ဒီလိုတဲ့သဘောကြနောက်တစ်ခုကတော့ ဟိုဦးဇင်းတို့ဒီတရားစအာမထုတ်ခင်တဲ့ကိုကဒီအကျဉ်းသားကိတိတာအိတွေကကိုကဟိုပယ်ခွာခြင်းနဲ့စိတ်ဓာတ်လည်းရှိပြီးတော့ပယ်လဲပယ်ခွာထားရအဲ့လိုမှမဟုတ်လို့ရှိရင်ဦးဇင်းတို့ကတရားကိုကစပြီးတော့အထုတ်လို့မရတော့ဟိုယုတ်ကိုစပြီးတော့ဝိပဿနာကိုတက်ရိုက်သွားခြင်းနဲ့ယုတ်အာထုတ်ခြင်းနဲ့ယုတ်ကမ္မတန်အာထုတ်ခြင်းနဲ့သူအာထုတ်ဖို့မလွယ်ဘူးပေါ့ဒါကြောင့်မလို့ဆိုင်တဲ့နိဗ္ဗာန်တရားကိတိတာအကျဉ်းသားကြီးတွေကတော့သူကဟိုအေးနဲ့ကိုကဟိုဟိုအရန်ကြီး ဟိုပရိယုဌာနအနေနဲ့ကိုကိုယ်တန်တယ်မှာဟိုမဖြစ်အောင်ခွာပြီးတော့မှကြိုးစားမှာဖြစ်ဒါတစ်ခုပေါ့နောက်တစ်ခုကတော့အဲ့တော့ဒီမှာဦးဇင်းတို့ဇန်နှမျိုးကိုလည်းနည်းနည်းလေးနားလည်ထားရင်ပို့ပြီးတော့ကောင်းတယ်အဲ့တော့ဇန်နှမျိုးကိုနားလည်ထားတဲ့အခါမှာဇန်ဒီတဲ့သူကဦးဇင်းတို့ဒီဟိုအာထုတ်လို့ပေါ့ဒီတမထကိုတက်တဲ့အာထုတ်လို့ရတဲ့ဇန်ရှိတယ် ဟိုးဝိပဿနာကနေပြီးတော့ဝိပဿနာကနေသွားပြီးတော့မှတခါရတဲ့ဇန်ဆိုပြီးတော့ဒီလိုဇန်ကလည်း2မျိုးရှိသေးတယ်အဲ့တော့အဲ့ဇန်2မျိုးရှိတဲ့အခါမှာဦးဇင်းတို့ဒီတမထယာနိကဓမ္မအတွေ့ဆိုကြရင်တော့သူကဇန်ကိုတက်တက်ရအောင်ကြိုးစားရတယ်ဇန်ကိုတက်တက်ရအောင်အရင်ဆုံးကြိုးစားပြီးတော့မှဒီဇန်သမားတွေပေါ်မူတည်ပြီးတော့မှသူကဆက်ပြီးတော့ဟိုသွားတာပေါ့နော်ဒါကတော့ဟိုတမထယာနိက ဝိပဿနာယာနိကသမားရောလို့မေးတော့အချို့မှာအတိတ်ကပါရမီလည်းရှိခဲ့တယ်ဆန္ဒတွေကလည်းရှိခဲ့တယ်ပေါ့နော်ဆန္ဒရှိခဲ့တဲ့အခါမှာဒီဟိုဟာကိုသွားတာပေါ့ဟိုတက်ရိုက်ပေါ့ဝိပဿနာသွားတယ်ခဏဥပဒရာသမားတွေကတော့မလွတ်တာမရှောင်တာဒါအားထုတ်ရမှာဥပဒရာသမားတွေကိုအခြေခံပြီးသွားတော့ဥပဒရာသမားတွေဘက်မှာဇိုင်းကားတွေရှိတယ်ကထားခဲ့တော့ဥပဒရာသမားတွေကိုအခြေခံပြီးသွားလိုက်လို့ခုနရုပ်ဉာဏ်တွေကိုသိသိပြီးတော့ဝိပဿနာဉာဏ်ကို ိုရတယ်ပေါ့ဝိပဿနာဉာဏ်ရလို့ရင့်ကျက်တဲ့ဝိပဿနာရဲ့အဆုံးမှာမဉဏ်ပုံဉဏ်ဆိုင်မယ်ဆိုအဲ့မှာသူကဘာဖြစ်သွားမလို့တခါအဲ့မှာသူကတခါလေဇံရသွားတယ်အဲဒါလိုလဲရှိသေးတယ်အဲအဲ့ကကြတော့အဲ့ပုဂ္ဂိုလ်ဒီကြတော့လေသူကဆိုလိုရင်းကတော့ဟိုအဲ့ဝိပဿနာဉာဏ်ရင့်ကျက်တဲ့အဆုံးမှာမဉဏ်ပုံဉဏ်ဆိုင်ဇံမှာတခါလေတွေ့ရသွားရင်လေဒါကိစ္စပြီးသွားတာပေါ့အဲ့မှာကြတော့ဒီဇံဒီတက်တက်ကြီးအာထုတ်ယူရတာမဟုတ်ဘူးမဉဏ်ပုံဉဏ်ကိုရခြင်းနဲ့ရသွားတဲ့ဇံမျိုးပေါ့အဲဒါလိုလဲဒါသဘောနားလည်ထားရအောင် အဲ့တော့ပြန်ပြီးတော့ဒါကတော့ဘုသုတအနေနဲ့ထည့်ပြောတာပေါ့ပြန်ပြီးတော့ချုပ်ပြောရင်တော့ဟိုသမထယန္တိကသမာဓိဟိုဇန်သမာဓိတွေနဲ့နိဗ္ဗာန်ကိုခွာတယ်ကိရိတာတွေကိုခွာတယ်ဝိပဿနာယန္တိကသမာဓိလည်းပဲဒီဇန်ငါတွေဒီဟိုဇန်ငါတွေနဲ့ပဲဒီပါမယ်လို့ဒီလိုပဲသဘောကျရမယ်နော်တဲ့မှာဖေ။နားလည်သဘောပေါက်ပါပြီဖေ။ဟုတ်ပါတယ်ဖေ။ဟိုတပည့်တော်မေးချင်တာကလေ။အမ် ဇံကိုရခြင်းအပြင် သောတာပန်ဖြစ်နိုင်မှာလားဖေယအဲ့ဒီအပြန်ဆိုရင်ဇံကိုမရလဲသောတာပန်ဖြစ်နိုင်တယ်ဇံကိုရလဲသောတာပန်ဖြစ်နိုင်တယ်ပေါ့နော်သို့တော့ဇံရလို့ကျင့်နေပေါ့သောတာပန်ဖြစ်ရမယ်ဒီလိုတော့မဟုတ်ဘူးပေါ့အဲဇံမဲရပြီးတော့သောတာပန်ဆက်ပြီးတော့အာမထုတ်ရင်လည်းသောတာပန်ဖြစ်နိုင်တယ်ပေါ့နော်အဲသို့တော့ဇံကိုဟိုရထားတဲ့သူတော်ကောင်းတယောက်အနေနဲ့တော့ ဟိုပို့ပြီးတော့ဒီဝိပဿနာတွေကိုအားထုတ်မယ်ဆိုရင်ဟို အစိမ်းသူထက်တော့ပို့ပြီးတော့သူကဟိုနည်းနည်းမြန်မြန်နဲ့အားထုတ်နိုင်တဲ့အတွက်ကြောင့်သောတာပန်ဖြစ်ရှိဆိုတော့ဟိုရဟန်းနှုံးနဲ့ရှင်မယ်ဆိုရင်တော့တော့များနိုင်တဲ့သဘောရှိတာပေါ့အဲသို့တော့သောတာဇံပြရယုံနဲ့သောတာပန်ဖြစ်မယ်ဒီလိုတော့ပြောလို့မရဘူးပေါ့နော်တင်ပါဒီလိုဆိုရင်ဇံရပြီးဝိပဿနာဘက်ကိုတက်လှမ်းပြီးတော့ဆက်လက်ပြီးရှုသားရင်ရှုရင်ဝိပဿနာပန်ဖြစ်နိုင်တယ်လို့ဖြစ်တာအဲဟုတ်တယ်ဟုတ်တယ် တင်ပါအဲအဲ့ဒါမှာဆက်ရှိမှဖြစ်မှာပေါ့နော်တင်ပါဗျာဒါဆိုရင်သောတာပန်အရိယာပုဂ္ဂိုလ်များသည်ဇံရပြီးသားလို့ဟိုဟိုတတ်မှတ်လို့တော့မရဘူးပေါ့နော်ဗျာဇံမရဘဲနဲ့လည်းသောတာပန်အရိယာပုဂ္ဂိုလ်ဖြစ်နေမွေးဖွားလာသူများရှိတယ်ဝိတ္တခါအကြောင်းမှယူလို့မျိုးအဲ့လိုမျိုးလည်းရှိတာပေါ့နော်ဗျာသောတာပန်ဖြစ်တယ်ဇံရပြီးဇံရပြီးသားလို့ယူဆလို့ရပါသလားဗျာအဲယူဆ ဘူးပေါ့ခုနဒါပေမဲ့ဟိုစကလုံးလေးတစ်ခုပေါ့ဦးဇင်းဒီညမှာနည်းနည်းကျင်းပြီးတော့ဝိတ္တကာတိသောတာပန်နဲ့မွေးလာတော့မဟုတ်ဘူးသူကသို့တော့ဖြစ်မွေးတော့တော့ပုထုဇဉ်အနေနဲ့မွေးလာတာသို့တော့သူကငယ်ငယ်နဲ့ခုနှစ်နှစ်သမီးရွယ်မှာသောတာပန်ဖြစ်လာနော်ဒါကတော့နည်းနည်းလေးဘုသူတ္တပါမှားမှာဆိုလို့သို့တော့ပြောချင်တာကဒီမှာဟိုသောတာပန်ဒီဟိုဇံသောတာပန်တိုင်းဇံရမယ်တလို့မဟုတ်ဘူးပေါ့နော်အဲသောတာပန်ဖြစ်ပြီးတော့သူကဇံမရတဲ့ပုံကိုယ်လေးရှိနိုင်တယ်နော်ဟုတ်တယ်ပါဗျာ ကျေးဇူးတင်ပါတယ်ဗျာမျိုးပါဗျာဟိုဖုံဖုံခုနတပြီးတော့မှဖြစ်လို့ရှိရကလေဝိပဿနာယာနိကနဲ့အာထုတ်တာပို့ပြီးတော့များပါတယ်တမာတိလည်းတစ်ခါလေးအာဟိုခဏတစ်ဖြုတ်ပေါ့ဖုံဖုံဗျာအရှင်ကောင်းကောင်းရရင်အဲစိတ်တည်ငြိမ်ပြီးတော့ရှုမှတ်လို့အရန်အဆင်ပြေပါတယ်ဒါပေမဲ့နောက်ပိုင်းနေမှာအဲ့ဒီဌိနမိတ်တာအရန်အရန်အများကြီးထိုင်လိုက်တိုင်းဝင်နားပေမဲ့လည်း အိမ်အိမ်အိတ်ချင်လို့လည်းမဟုတ်ပြန်ဘူးဖျက်ဆိုတော့အဲ့ဒါတပြီးတော့မှ struggle လုပ်နေတာကြပါပြီဖျက်အခုဖမုံ ပြောလိုက်မှပဲအဲ့ဒီ neuronal တရားတွေကိုဇန်အင်္ဂါတွေနဲ့ဖယ်ထုတ်လို့ရတယ်ဆိုတာကိုခုမှသိတော့စူးစမ်းကြည့်တာဖမုံတရားဟောနေတဲ့ချိန်ရောတရားဆက်ထိုင်တဲ့ချိန်ရောတပြီးတော့မှအဆင်ပြေသွားပါတယ်ဖျက်အဲ့ဒီနီးကိုလက်တွေ့ကြကြသုံးကြည့်တော့ဒီထက်ပိုပြီးတိုးတက်မယ်လို့မျှော်လင့်ပါတယ်ဖျက်တပြီးတော့မှသိချင်တာတကယ်လို့အဲ့ဒီ ဒိနမိတ်တနိဝရဏကိုပယ်ရှားပြီးတော့နေနေရင်းနဲ့ဟိုဟိုဘက်ဒီဘက်ပေါ့နော်ဟိုဘောင်ချိန်မျှမျှပြီးတော့ပေါ့ balance လုပ်ပြီးတော့ဝိပဿနာအာကိုရောရှုဟိုဘက်ကိုလည်းတမာတိနဲ့အဲ့ဒီနိဝရဏကိုထိန်းထားအဲ့လိုလောက်ရမှာပါလားဖေရှေးလျှောက်အေးပေါ့တော့မကြီး तू อ่ะအဲ့လိုပဲပေါ့ဒီတမာ နိဗ္ဗာန်တရားတွေကိုတမာတိလေးနဲ့ပယ်ပွားထားပြီးတော့ဝိပဿနာပေါ့ဝိပဿနာကိုရှုတဲ့အပိုင်းမှာတော့ခန္ဓာကိုယ်ကဒီဟိုရုပ်တည်ဉာဏ်တွေကိုပေါ့နော်တိပြီးမှတော့ရှုရမယ်ပေါ့အဲ့တော့ရုပ်တည်ဉာဏ်တွေကိုကိုယ်ကတိဖို့လို့ဆရာသမားနဲ့စနစ်တကျလေးဟိုလေ့လာထားဖို့လေလိုမှာပေါ့နော်ဒါကတော့အကျံပြုတာပေါ့အဲ့တော့ရုပ်တည်ဉာဏ်တွေကိုစနစ်တကျဆရာသမားနဲ့ လေဟိုချင်းကပ်ပြီးတော့လေ့လာတော့ယုတ်ဒီနံတွေကိုပုဂ္ဂိုလ်ပြပြပရမတ်ကိုဉာဏ်မြင်စိုက်တဲ့အထိသိပြီဆိုတဲ့အခါကျမှဒါဝိပဿနာဘက်ကိုစက်ကူရင်တော့ဒါကတော့အကောင်းဆုံးဖြစ်လိမ့်မယ်အကောင်းဆုံးဖြစ်မှာပဲလို့ဦးဇင်းကြံပြုတာပေါ့နော်အော်ဖုံဖုံဖျားဟိုတပည့်တော်မဟိုဖြစ်နိုင်အဲ့ဒီအင်္ဂါ၅ပါးဘယ်ဘယ်ဧဝရဏတရား၅ပါးကိုဟိုအလုတ်လုတ်ပြီးတော့ ပယ်ရှားပါလဲဆိုတာလေးကိုတစ်ခေါက်လောက်ထပ်ပြီးတော့မိန့်ပါဗျတပြီးတော့မှချိနာမိတ်တာပြီးရင်နောက်လာမှာရှိနေလို့ပါဗျအဲ့တော့သူကဒီလိုပေါ့ဟိုဒီပထမဦးဆုံးပေါ့အစဉ်တိုင်းပြောမယ်ဆိုဝိတက်ပေါ့ကတဲ့ဝိတက်ပေါ့ဝိတက်ကထိနာမိတာပယ်ခွာပယ်ခွာနိုင်တယ်ပေါ့နောက်ဝိဇာရကသူကဝိစီကိစ္စပေါ့အန္တရာကိုပယ်ခွာနိုင်တယ်အဲနောက်တစ်ခါပီတိပေါ့ပီတိကတော့သူကဗျာပါဒဆိုတဲ့အလိုမကျမှုဒေါသ ရာဘာရပယ်ရှားနိုင်တယ်နောက်တစ်ခါဒုက္ခဟိုကသူကဥဒိစ္စနဲ့ကိုကုစာကိုပယ်ဟောနောက်တစ်ခါကျတော့ဦးဇင်းတို့တမာတိတမာတိကကာမိဇန္ဒဆိုတဲ့ကာမဂုဏ်အာယုန်လေးနဲ့ဆက်ရှိတဲ့ဒီကာမိဇန္ဒတွေကိုကာမိဇန္ဒနိရောဓကိုပယ်ရှားနိုင်တယ်ပေါ့နော်ကျေးဇူးတင်ပါတယ်အေးအေးမိမပါဗျာ အဲ့တော့ဒီညမှာဟိုဘလောကဟိုရေးရလေးဆက်ဆက်တော့ဒါဟိုကူးဖို့ပိုင်းနေနည်းနည်းပြောချင်တယ်ဘလောကဦးဇင်းတို့ဟိုဒကာကြီးတွေကမကြီးတွေကမေးလိုက်ကြတယ်တခုရှိတယ်စေတောအနိမိတ်တစေတောတမာတိအနိမိတ်တစေတောတမာတိဆိုတဲ့အပိုင်းပေါ့အဲ့ဒါလေးကိုဦးဇင်းတို့နည်းနည်းပြန်ပြောဦးဇင်းတို့ဟိုဝိမောက္ခနဲ့နည်းနည်းအဲ့တော့ကြောင့်မလို့မှားလိုက်ဝိမောက္ခနဲ့ဟိုနည်းနည်းလေးနားလည်မှုလွယ်ဝိမောက္ခမှာတော့သူကတစ်မျိုး ဒီဝိပဿနာဉာဏ်ရဲ့အစိုးကိုဉာဏ်ကြရင်သူကအဲ့ဒါကိုဝိမောက်ကအပနိဟိတသုံညာတအပနိဟိတဝိမောက်အဲ့လိုသွားတာအဲဒီဘက်မှာတော့တမာရိနဲ့ပတ်သက်လို့ဦးဇင်းတို့ဒီစီတော့အပနိအာနိမိတ်တစီတောပနိတိတမာတိအဲဒါကိုဗမာဟောတော့ဆိုတော့ဦးဇင်းတို့သုလတုံညာနာတုတ်မဟာတုံညာတတုတ်ဆိုပြီးဒီတုတ်တန်နှစ်ခုမှာဟောထားတာရှိအဲဒါတော့ဟိုတိုက်ရိုက်ပါဠိတော်မှာလာတာ အဲ့တော့ဒီဟာကိုဒီသုတ်တံကိုဟောတာတော့ရှင်အနန္ဒာကိုဥတည်ဟောတာအဲပထမဆုံးဒီပါဠိတော်ထာဂရာအဖွင့်ထာဂရာအဖွင့်ကတော့ဒီသုရတဉ္ဇနာသုံးပါဖွင့်တော့ဖွင့်တော့ဒီသုတ်တံကိုခြေခံကြည့်လိုက်လို့ရှိရင်ရှင်အနန္ဒာကဒီတုံညာသဘောပေါ့တနည်းအားဖြင့်ဟိုအာယုန်တွေကကင်းစိတ်မှုပေါ့တုံညာသဘောကိုသူကနာယူခြင်းနေနာယူခြင်းတဲ့အတွက်ကြောင့်ဒါ ဘုရားရှင်ကိုမေးလျှောက်တော့ဘုရားရှင်တစ်ချိန်အန်တက်ကတိုင်းဆိုတော့ဦးဇင်းတို့ကပိလဝတ္ထုနေပြီးတော့မှရှိခြင်းကတပြိတော့ကိုအချိန်အများစုဒီတုံညာသဘောကိုဆင်ញင်းပြီးတော့နှလုံးသွင်းနေတယ်ဆိုဘုရားရှင်ဒီဟောခဲ့တယ်အဲ့ဒါမှန်ပါသလားပေါ့တကယ်တော့မှတ်သားခဲ့မှုချင်းဒီမှန်ပါသလားဆိုတော့ဒီလိုမေးတော့ဘုရားရှင်ကမှန်တယ်ဆိုပြီးတော့အဲ့ဒီမှာဒီအစင်စင်ဘုရားရှင်ကဟောတာပေါ့အဲ့တော့ဒီလူသူတွေကင်းစိတ်တဲ့နေရာပေါ့နော်တုံညတုံညာတပေါ့ အဲရရွာတွေလူသူတွေကင်းစည်းတဲ့နေရာပေါ့အခုလိုအဲတော့သတင်းသုံးနေတာကဒီပုဗ္ဗာရာမဒီဝိတကလူထားတဲ့ပုဗ္ဗာရာမကျုံလိုက်ကြည့်မှာသတင်းသုံးနေတာဖြစ်တော့အဲအဲ့နေရာဒီလူသူတွေမှကင်းစည်းတယ်ပေါ့ဆိုပြီးတော့ဒီလိုစဟောပြီးတော့အဲ့ရနေတစင်တစင်ပေါ့ကနာတော့အတော့ကနေပြီးတော့ကပရမဇန်ဒုတိယဇန်တတိယဇန်ပေါ့ဒီလိုတွေဟောသွားတာမဟုတ်ပဲအာဂါသနိသယနာဇန်ဝိညာဏိသယနာဇန်နိဝတ္တညာနာတညာယနာဇန်ဒီလိုတစင်ချင်းဟောပြီးတော့ကင်းစိတ်မှု အဲ့မှာဒီညမှာပြောချင်တာကဘာလဲဆိုတော့အဲ့အနိမိတ်တစေတောဟိုတမာရီအကြောင်းလေးကိုဒီမှာနည်းနည်းပြောအောင်အဲ့တော့အဲ့အနိမိတ်တစေတောတမာရီဆိုတာဘာကိုပြောတာတုံးလို့ဆိုတဲ့အခါကျတော့ဒီစာတရိုက်ပေါ်ပါဠိမှာအနိမိတ်တစေတောတမာရီပရိစ္ဆမနတိကရောတိဧကထံဆိုပြီးတော့ဒီလိုဟောတာအဲ့အဲ့ဒါကိုဒီအနိမိတ်တစေတောတမာရီဆိုတာပါဠိတော်ဟောစဉ်အဲ့တော့နေဝတ္တညာနာတညာယနာဇံကအစုံမှာဒါကြတာ ဟိုနေဝတညာနာတညာယနာဇံကိုနှလုံးသွင်းမသွင်းတော့ဘဲနဲ့ဘုရားတို့ပါဠိနေခဏတစ်ချက်ကြည့်တယ်အဲ့တော့ဟိုအဲ့လိုဟောတာပေါ့သို့တော့အဲ့မှာဒီဘာလဲဒီအနိမိတ်တစေတောတမာတိဆိုတာ ਨੇ ပတ်သက်လို့တော့သူဒီဝိပဿနာဉာဏ်ကိုဒီမှာတော့ဟိုရည်စူးတာပါပဲเนาะဝိပဿနာဉာဏ်ကိုဟိုရည်စူးပြီးတော့ပြောတာအဲ့တော့ဘာပြောတာတုံးဆိုတော့ဦးဇင်းတို့အဲ့မှာသူက ဒီပုဏ္ဏသမဏအာနန္ဒအဆိုပြီးတော့ဒီစာပတ်ရေပေါ့ဥပရိပဏာတာစာပတ်ရေ150မှာရှိအဲ150စာပတ်ရေစာမျက်နှာ150စာပတ်ရေ182ပေါ့အဲ182မှာအဲ့မှာဒီအမနာတိကတော့နေဝတင်ညာနာတင်ညာနေဝတင်ညာနာတင်ညာယရဏတင်ညာအနိမိတ်တံဇီရောသမารိပဋိစ္စမနာတိကတော့ဒီဧကထံဆိုပြီးတော့အဲ့မှာဟောတယ်နောက်တစ်ခါတတ္တအနိမိတ်တဇီရောသမာဒိမိ စိတ်တံပကံတတိပတိတတိတန်ဒိဋ္ဌတိအတိမုတ်စတိဆိုတော့ဒီလိုဟောတယ်အဲ့တော့ဘာပြောတာလဲဆိုတော့ဒီမှာစကြပါဆိုရှင်းမှာတော့သူကအာကာသနိနာယနာဇံဆိုတဲ့တင်ညာရှိတယ်အဲနေဝတညာနာတညာယနာဇံဆိုတဲ့ဒီနေဝတညာနာတညာယရဏဆိုတဲ့တင်ညာရှိတာပေါ့အဲ့ဒီတင်ညာကနေပြီးတော့ဒီဘက်ကျတော့သူအဲ့ဒါတွေကိုအမနာတိကတော့နှလုံးမသွင်းတော့ဘူးအဲ့ဒါတွေကိုနှလုံးမသွင်းတော့ဘဲနဲ့ဒီအနိမိတ်တံစိတောတမာတိ အနိမိတ်တစီတော့တမာတိကိုအစွဲပြု၍ဒါနှလုံးသွင်းပြီးတော့နေတယ်အဲ့လိုပြောတယ်အဲ့တော့ဒီစိတ်ကလေးကဘာဖြစ်လို့ထိုသူတော်ကောင်းယောဂီသူတော်ကောင်းရဲ့စိတ်ဒီအနိမိတ်တစေတောတမာတိမှာပဲစိတ်ကတခါတည်းပက္ကံတတိပြည့်ဝင်သွားတဲ့ပတိတတိကြည်လေးရဲ့တန်တိတတိအတည်တတ်နေတဲ့ဒီမုစတိဆုံးဖြတ်ထားနိုင်တယ်ဆိုပြီးတော့ဒီလိုပြောတာပေါ့အဲ့တော့ဒီနေရာမှာအဲ့ဒါဘာလဲလို့မေးတဲ့အခါကျတော့ဦးဇင်းတို့အထာကရမှာဒီအနိမိတ်တစေတောတမာတိ အနိမိတ်တစေတောတမာတိကိုဘယ်လိုဖွင့်လို့ဆိုတော့နာစိတ်တတမာတိနဲ့ဝိပဿနာနဲ့ရှင်တဲ့ဒါတမာတိအဲ့တော့ဝိပဿနာနဲ့ရှင်တဲ့တမာတိကိုစေတောတမာတိလို့ခေါ်တယ်အဲ့တော့ဝိပဿနာနဲ့ရှင်တဲ့တမာတိကိုအနိမိတ်တစေတောတမာတိလို့ဘာကြောင့်ခေါ်တာလဲဆိုတော့ထပ်ပြီးတော့ပြောတယ်အနိစ္စအနိစ္စနိမိတ်တာတိဝိရဟိတောအနိမိတ်တောအာဒါလေးကတော့ဒါအနိမိတ်တာရဲ့အတိတ်ပဲပေါ့ဘာပြောတာလဲဆိုတော့ဒီအနိစ္စဆိုတဲ့ နိမိတ်ပေါ့နေဆာဆိုတဲ့နိမိတ်ပေါ့နေဆာဆိုတဲ့နိမိတ်ဒုက္ခဆိုတဲ့နေဆာဆိုတဲ့မြဲတယ်ဆိုတဲ့ဟိုမှတ်သားမှုပေါ့နောက်တက နေဆာဒုက္ခဆိုတဲ့ချမ်းသာတယ်ဆိုတဲ့နိမိတ်ပေါ့နောက်တကအတ္တဆိုတဲ့မြဲတယ်ဆိုတဲ့နိမိတ်ပေါ့အဲ့ဒါတွေကနေကင်းစိတ်သွားတယ်ဝိရဟိတကင်းစိတ်သွားတာကိုအဲ့ဒါကိုအနိမိတ်တာလို့ခေါ်တာပဲဒီနေရာမှာအဲ့တော့နေဆာဒုက္ခအတ္တဆိုတဲ့ဒီသဘောတွေကနေကင်းစိတ်သွားခြင်းကိုနေဆာနိမိတ်မရှိတော့ဘူးဒုက္ခဆိုတဲ့နိမိတ်မရှိတော့ဘူး အတ္တဆိုတဲ့နမိတ်မရှိတော့ဘူးဒါကိုအနိမိတ်တလို့ခေါ်တယ်အဲ့ဒီအနိမိတ်တစေတော်တမာတိအဲ့ဒီအနိမိတ်တဆိုတဲ့ဒီဟိုနေဇတုကအတ္တတွေမှာမရှိရင်းဆိုတဲ့အပေါ်မှာစိတ်ကိုတခါတည်းပြည့်ဝင်ပြီးတော့တည်ကြီးနေတဲ့သဘောပေါ့အဲ့တော့ဆိုလိုရင်းကဝိပဿနာလို့ပြောတာဝိပဿနာရှုတဲ့အခါမှာအနိစ္စလို့မရှိတော့ဘူးဒုက္ခလို့အနိစ္စလို့မရှိတော့ဘူးဒုက္ခလို့မရှိတော့ဘူးအတ္တလို့မရှိတော့ဘူးတနည်းအားဖြင့်အနိစ္စ ဒုက္ခအနတ္တအနေနဲ့သင်္ခါရတရားတွေကိုသုံးသက်ဆင်ခြင်နေရင်အဲ့ဆင်ခြင်ကိုင်းမှာဖြစ်တဲ့တည်ကြည်မှုလေးကိုပဲဒါအာနိမိတ်တာစေတောတမာရီလို့ခေါ်တယ်ဆိုတော့အဲ့ဒီဝိပဿနာရှုပွားသုံးသက်ခြင်းနဲ့သူတော်ကောင်းဒီအဲ့အချိန်မှာပေါ့ဒါတမာရီတစ်မျိုးဖြစ်မြဲအဲ့တမာရီဒီဒါအာနိမိတ်တာစေတောတမာရီအနေနဲ့ဒါအမြင့်တက်ပြီးတော့အမြင့်တက်လို့ရတယ်ပေါ့အာနိမိတ်တာစေတောတမာရီအနေနဲ့ဒါဖြစ်နေတာပေါ့အဲ့ဒါကိုပဲဒါဦးဇင်းတို့ဒီနေ့ဟိုဝိတ္တရိမေက ပြောရပြောမယ်ဆိုရင်ဒါကိုလည်းခဏိကတမာတိလို့လည်းအသုံးလို့ရတာပေါ့နော်။ဒါဝိပဿနာရှုခိုင်မှာဖြစ်တဲ့တမာတိ။အဲ့တမာတိကိုရအောင်ဆက်ပြီးတော့ကြိုးစားရအောင်ပေါ့နော်။ဘာကဆန်အစင်စင်ကလုပ်ငန်းစဉ်ပေါ့နော်ဆရာတော်ဗျာဟိုဝတီဘောငါးတန်ကကိုအဲ့ဇာအစင်စင်ရှုလို့အချိန်မှာဝတီဘောငါးတန်ကကိုဘယ်လိုစင်ချင်ရပါလဲဆရာတော်ဗျာ သူကဒီလိုတော့မှဇိုင်က၅ပါးကတော့ဒါဟိုဆင်ញင်ရတာယောဂီသူတော်ကောင်းတယောက်ကဇန်အင်္ဂါတွေကိုနားလည်အောင်ဆင်ញင်ရတာကိုဇိုင်က၅ပါးပေါ့တွတ်တော့အဲ့ဒါကဒီဝတိဘော၅တန်ဆိုတာကတော့ကျွမ်းကျင်အောင်လေ့ကျင့်တာဥမာအလုပ်တစ်ခုကိုကျွမ်းကျင်အောင်ဘက်ပေါင်းစုံကလေ့ကျင့်ခြင်းပေါ့ဒါကိုဟိုဝတိဘောကျွမ်းကျင်မှုအစဉ်၅မျိုးနဲ့လေ့ကျင့်ရင်ဒါဟိုကျွမ်းကျင်တယ်လို့ဒီလိုပြောတာအဲ့တော့မှဒီမကြီးတို့ဆိုကြပါစို့စေးဆိုလဲစေးပညာမှာရှိမှာပေါ့နော်ကိုကျွမ်းကျင်အောင် နယ်ပယ်တွေရှိတယ်ဘယ်နယ်ပယ်ဘယ်နယ်ပယ်တွေမှာကိုကလေ့လာလိုက်လို့ရှိရင်ဘယ်အပိုင်းမှာကျွမ်းကျင်နေဆိုတဲ့သဘောတရားမျိုးရှိတာအဲဦးဇင်းတို့ဒီမှာတော့ဒီဇံကိုကျွမ်းကျင်နေနေဆိုရင်ဒီဝတိဘော၅မျိုးဆိုတဲ့ဒီချင်းရံ၅မျိုးနဲ့လေ့ကျင့်ရအောင်အဲ့တော့နံပါတ်1ဆိုကြပါစို့ဒီမှာဇိုင်းငါဆင်ကျင်နေဆိုတာအဲနံပါတ်1ဝတိဘောထဲမှာအကျုံးဝင်တယ်ဇိုင်းငါတွေကိုကျွမ်းကျင်နေနဲ့ဆင်ကျင်နိုင်အောင်အမြဲတမ်းဆင်ကျင်နိုင်အောင် လေ့ကျင့်ရင်တော့ နံပါတ်1ဝတိဘောအာဟုဇဏဝတိဘောဖြစ်သွားပြီဒါကျွမ်းကျင်မှုတစ်ခုရသွားပြီဒါတော့လည်းမရသေးဘူးထပ်ပြီးတော့တခါလဲကျွမ်းကျင်အောင်အာတမပိတနာဝတိဘောကိုလေ့ကျင့်ဇံဝင်စားနိုင်ဝင်စားခြင်းတဲ့အချိန်မှာဝင်စားလို့ရအောင်လေ့ကျင့်အော်နောက်တခါဒိဋ္ဌံနဲ့အတိုင်းဖြစ်အောင်လေ့ကျင့်ပြီးတော့ထားခြင်းတဲ့အချိန်မှာထားလို့ရအောင်လေ့ကျင့်ဆိုဒီလိုလေ့ကျင့်မှုတွေကိုတော့ဒါဝတိဘောလို့ခေါ်တာပေါ့နော်အဲ့တော့ဇံငါနဲ့ဝတိဘောတွေဇံငါဒီဇံရသွားရင်သူ့မှာဖြစ်တဲ့အင်္ဂါတွေကိုဒါဇံအင်္ဂါလို့ခေါ်ပြီးတော့ ဝတိဘောတိအဲ့ဇံတစ်ခုကိုကြွန့်ကျင်အောင်လေ့လာခြင်းလေ့ကျင့်ခြင်းကိုဝတိဘောလို့ခေါ်တယ်လို့ဒီလိုသဘောကျရမယ်နော်တင်ပါရှင်းပါပြီဆရာတော်ဗျာကျေးဇူးတင်ပါပါလေဆရာ